ဒီနေ့ဉာဏ်ဖြစ်ခြင်းရဲ့အကြောင်းလေးမျိုးပြောပါမယ်ဉာဏ်ဖြစ်ခြင်းရဲ့အကြောင်းဆိုတဲ့ခေါင်းစဉ်နဲ့မနေ့ကပြောခဲ့တဲ့တရားတွေမှာယောဂဝေဇာရိဘူရိအာထုတ်ခြင်းကြောင့်ကမ္မထံတရားအာထုတ်ခြင်းကြောင့်တကယ်စင်စစ်မြည်ကြီးနဲ့တူတဲ့ဉာဏ်များဖြစ်ပေါ်လာတတ်တယ်ဆိုတဲ့အချက်မှာဉာဏ်ဤတိုးပွားလာတယ်ဆိုတဲ့အချက်မှာ ဉာဏ်ဖြင့်ဉာဏ်တိုးလာတာကအကြောင်းတရားအထုတာကအကျိုးတရားဆိုတာဆက်ဆက်နေပါတယ်ပြီးတော့အထုလို့ရှိရင်ဉာဏ်ဖြစ်တယ်ဆိုတော့အမထုတ်ရင်တော့ဉာဏ်ဖြစ်ဘူးပေါ့အဲဒီမှာအကြောင်းတရားပါနေပါတယ်အဲဒီအကြောင်းတရားတည်းမဟုတ်ဘူးဒီပြည့်အကြောင်းတွေလည်းရှိသေးတယ်ဆိုတာပေါ့လေရှားဆက်တွေအကြောင်းလေးတွေဒီနေ့ထည့်သွင်းပြီးတော့ရှင်းပြပါမယ်အဲဒီဉာဏ်ဖြစ်ခြင်းရဲ့အကြောင်း၄မျိုးက1ပညာတောင်းတဏိကကမ္မ အသိပညာကိုဖြစ်စေနိုင်တဲ့ရှိအတိတ်ကံပေါ့လေအဲဒီအကြောင်းကြောင့်လည်းပဲဉာဏ်ဖြစ်နိုင်တယ်ဒုတိယကတော့အပြပိစ္စလောကုပပတ္တိဆိုတာပြဘာရခေါ်တဲ့ဒေါသကိညာဘုံမှာဖြစ်ရခြင်းတဲ့တတိယတော့ဣန္ဒြိယပရိပါကဆိုတာပညာဣန္ဒြေဉာဏ်ပညာဖြစ်ထွန်းနိုင်ရအရွယ်ပေါ့လေ အဲ့ဒီအရွယ်ရောက်ခြင်းပေါ့နောက်ဆုံးကြောက်ကတော့ကိလေသာဒူရီဘာဝကိလေသာတို့ရဲ့ဝေးကွာခြင်းအဲ့ဒီလေးမျိုးတွေကပညာသမဏတိကကံကြောင့်ဉာဏ်ဖြစ်ရတယ်ဆိုတာပါလဲဆိုတာရှင်းပြဖို့ပါပဲမိတိပုဂ္ဂိုလ်မဆိုဂုံနဲ့လတ်လာပမငဲ့ပဲနဲ့ပစ္စည်းရာရေးနာမည်ကြီးရေးပေါ့လေအဲ့ဒါကိုနည်းနည်းမှမငဲ့ပဲနဲ့ စေတနာကောင်းကောင်းစိတ်တဏ္ဍနဲ့ပေါ့လေသူတို့ဘာကိုတရားဟောတယ်အခြားပုဂ္ဂိုလ်ကြီးဟောတယ်ပေါ့လေတရားဟောတော့တရားတဲ့မှာမြတ်မောဘုရားမှာကိုယ်လုံးစိတ်ထားသုံးပါးလုံးယဉ်ကျေးအောင်နေထိုင်တဲ့နည်းတွေပါသွားတော့အတိအတိပေးတာလေတမလွန်အတွက်လည်းပဲဒီလိုသူအကျိုးရှိအောင်ပေါ့လေอืมနီလန်းနေပါသွားပါတယ်အဲ့ဒီနီလန်းနေပြီးတော့အဲ့ဒီနီလန်းတိုင်းရှင်းလုံးတဲ့ပုဂ္ဂိုလ်မှာ ပြစ္ဆုပန်ဓမ္မလိုလက်တာအကျိုးရှိသွားတာအဲ့ဒါလို့တရားဟောကြားတဲ့ပုဂ္ဂိုလ်ဟာအတိတ်ကပညာပညာတောင်းတဲ့နိကကံပေါ့အတိပညာကိုဖြစ်စီနိုင်တဲ့ကံဟောင်းကပါလာတော့ကုသိုလ်စိတ်ဖြစ်ရင်ဉာဏ်ပါရတဲ့ဉာဏ်ရှင်တတ်တယ်တဲ့ဒီအဆိုရှိပါတယ်တရားတွေဟောတယ်ဆိုတာဒါနနဲ့ပတ်သက်တဲ့တရားစကားသီလနဲ့ပတ်သက်တဲ့တရားစကားသမာဓိဘာဝနာနဲ့ပတ်သက်တဲ့တရားစကားပညာဘာဝနာနဲ့ပတ်သက်တဲ့တရားစကားပေါ့ ခုလက်တွေ့သတိပဋ္ဌာန်ဘာဝနာတရားတွေပါလေအဲ့ဒါတွေအကုန်ယူရမှာပါပဲပြီးတော့လောကကြီးရနဲ့ပတ်သက်တဲ့အပြစ်ကင်းတဲ့တိပ္ပအတ္တတို့တိပ္ပယတနာဆိုတာရှိကတော့ရှင်စည်းတမြစည်းတပေါ့လေဒါမျိုးတွေပါပဲအခုကာလတော့တိပ္ပအပြစ်အတ္တပညာအမျိုးမျိုးတွေပေါ့အပြစ်ကင်းတဲ့အတ္တပညာတွေအပြစ်ကင်းဆိုတာကသူတထုဒုက္ခမပြေတဲ့အတ္တပညာတွေပေါ့ ပြီးတော့လေလုတ်ကိုရောကာမယတနာဒီအတ္တတွေပြီးတော့နိခဗေရစရှိတဲ့အတ္တပညာတွေပေါ့လေအဲ့ဒီအတ္တပညာတွေစိတ်ကောင်းနှလုံးကောင်းနဲ့တင်ကြားပေးတာပေါ့အဲ့ဒီတင်ကြားပေးတဲ့ပုဂ္ဂိုလ်ဟာပညာဉာဏ်ကြီးဖို့ရမှာဖြစ်ပါတယ်အဲ့ဒီပြုခဲ့တဲ့ပညာတောင်းတတိကကအကြောင်းပြုပြီးတော့ကုသိုလ်စိတ်ဖြစ်လို့ရှိရင်ဉာဏ်ပါလာတတ်တယ်ဒါတော့ဓမ္မဂရိက ပုဂ္ဂိုလ်ကိုအလေးမြတ်ပြုပြီးတော့တရားဟောစီတာတရားပွဲတွေပါလိကျင်းပတာပါသမထဌာနတွေပါလိဖွင့်တာပါလိဒါတွေလည်းဒီထဲမှာပါနိုင်ပါတယ်အဲ့ဒီလိုပြုလုပ်တာဟာအဲ့ဒီပြုလုပ်တဲ့ကံအကြောင်းပြုပြီးတော့မိပြုပြီးတော့ကုသိုလ်စိတ်ဖြစ်လို့ရှိရင်ဉာဏ်ပညာတွေကြီးတတ်တယ်လို့ဆိုရှိပါဒါတော့ဒီလိုဌာနမျိုးမှာလိုအပ်တဲ့ပစ္စည်းထောက်ပံ့ပြီးတော့အကူအညီပေးတာတို့ဒီတော့ဝေယဝစ္စခေါ်တဲ့ လှုပ်အားပေးတာတို့အခွင့်အရေးမမျှော်ပဲနဲ့ပေါ့လေစိတ်ကောင်းနှလုံးကောင်းနဲ့အကူအညီပေးတာတို့အဲဒါတွေကလည်းပဲညံဖြစ်ခြင်းအကြောင်းနေတဲ့မှာပါပါတယ်ဒီတော့နောက်တစ်ခုကဘဝတိုင်းဘဝတိုင်းမှာနောင်ခါကြလို့ရှိရင်ပေါ့လေဘဝတိုင်းဘဝတိုင်းမှာစင်ရင်တုံမျောမြတ်တုံပညာကျွယ်တဲ့သူပညာပြည့်စုံသူဖြစ်ရပါစေလို့ဒီလို ပဋ္ဌနာမှုညှို့လင့်တောင်းတမှုပြုပြီးတော့အမျိုးမျိုးသောဒါနကုသိုလ်တွေပြုတာပါလေကုသိုလ်မှုတွေပြုတာပါလေအဲလိုကုသိုလ်မှုတွေပြုလို့ရှိရင်ပြုထားတဲ့အတိတ်ကံအကြောင်းပြုပြီးတော့ကုသိုလ်စိတ်ဖြစ်လို့ရှိရင်ဉာဏ်ပါတတ်တယ်ဉာဏ်ရှင်တတ်တယ်သူပြောခဲ့တဲ့ဟာတွေဟာပညာတောင်းတဲ့ဤကကံရောက်ဉာဏ်ကြီးရှင်ဖြစ်ပုံတွေအတူချုပ်ပြီးတော့ပြောပြပါပြီဒုတိယကတော့ အပြပိစ္ဆာလောကုပပတ္တိဆိုတာအပြပိစ္ဆာလောကုပပတ္တိဆိုတာအပြဘာသာဆိုတာဒေါသကင်းတယ်လို့ခေါ်ပါတယ်အဲ့ဒီဒေါသကင်းရအောင်လောကအပြပိစ္ဆာလောကလို့ခေါ်ရတယ်အဲ့ဒါကတော့ဗြဟ္မဘုံပါပဲသမဘုံမှာဖြစ်ရခြင်းလို့ဆိုပါတယ်ဗြဟ္မဘုံမှာပရိသေတိအနေနဲ့ဖြစ်ရခြင်းတကူနဲ့ရောက်သွားတာမဟုတ်ပါဘူးဘာဖြစ်လို့ဉာဏ်ကြည့်ရသလိုလို့ဆိုတော့ ကျမတွေဟာကုသရှင်ဖြစ်ပြီမယ်လို့ဘုံအယဒေါသသူမရှိဘူးဒေါသကင်းနေတယ်မုံတာတွေစိတ်တူတာတွေစိတ်ဆိုးတာတွေပေါ့ဒီမြက်တာတွေဒါတွေမရှိဘူးသူတို့မှာမြဲတာအေးကြည့်နေတာပဲသူဒေါသတွေကင်းပြီးတော့ပြီးတော့မြမပြေဟာအပူအေးညှက်တာပြီးလေရာသီဥတုလည်းကောင်းတယ်လို့ဆိုပါတယ်ဒီအကြောင်းတွေလည်းပါပါတယ်အဲ့ဒီလို ပြပါဒကင်းပြီးတော့အပူရညတာရာဇီဝုကောင်းတဲ့ဓမ္မပြေမှာဖြစ်ရတဲ့ပုဂ္ဂိုလ်တွေဟာကုသိုလ်စိတ်ဖြစ်လို့ရှိရဲ့ဉာဏ်ပါရတဲ့တဲ့သူတို့ကဉာဏ်အများအားရှင်းနေတယ်လို့ဆိုပါတယ်ကွာဒါကတော့ဘုန်းကြီးကစာရပြောရတာပါအခုဘုရားတော့ဓမ္မပြေရောက်ဖူးတာမဟုတ်တော့သူတို့စီမှာရာသီဥတုမျှမမျှဆိုတာမသိရပါဘူးဒေါသတွေခင်းလာကတော့တရားနဲ့ဆက်ဆက်ပြီးတော့မှန်းလို့တော့ရပါတယ် ဆရာလက်တက်ကဆိုလို့ရှိရင်ဘုရားတရားကြားနာတဲ့ပြိတ္တတွေထဲမှာဇမာတွေကတရားသဘောမြင်မြင်ပေါက်သွားတယ်တတိရှိရတာမှကြာပါသေးတယ်တခဏလေးတတိလေးဖြစ်လိုက်တာနဲ့ပဲညာတခါလေးပွင့်သွားတာပဲချက်ချင်းပဲတရားသူတွေရသွားကြတာအမှန်တရားမြန်နေတဲ့ဒီလိုအဆိုရှိပါလားသူတို့မှာကဇန်တရားနဲ့ကာမဂုဏ်တွေကိုခွာထားတာပဲ ဆိုတော့ဒေါသလည်းဖြစ်နေတယ်ဆိုတော့ညံညံညံပွက်မှာပေါ့ခုလူလောကလိုမြင်ကြရနိုင်ရဆက်ဖြစ်ရတဲ့ကာမဂုဏ်အာယုန်တွေလိုက်စားပါများနေတော့အဲဒီတည်းမှာပဲနစ်မွပြီးစိတ်တည်ငြိမ်မှုမရကြဘူးသူတို့မှာတော့ကာမဂုဏ်လိုက်စားတာမရှိတော့စိတ်တည်ငြိမ်မှုကအစင်းင်းဖြစ်နေတယ်အစင်းဖြစ်နေတော့တမာတိကသမထနဲ့ပဲတော်တော်တည်ငြိမ်နေပါပြီ ဒါကြောင့်တရားဟောလိုက်တာနဲ့ပဲချက်ချင်းဉာဏ်ဤလိုပွင့်သွားတာဒါသဘာဝသိကြတာကံကုန်းနဲ့စပြီးတော့တရားမှုကင်းပြီးစိတ်တည်ငြိမ်တဲ့သမာဓိရမှဉာဏ်ဖြစ်လွယ်တယ်ဆိုတော့ဘုန်းကြီးတို့သူ့ဘုံလောကမှာလူသားတွေကတော့နေ့စဉ်ကြုံတွေ့နေရတဲ့အမြင်အာယုကာမဂုဏ်အကြအာယုကာမဂုဏ်အနအာယုကာမဂုဏ်အရသာအာယုကာမဂုဏ်နဲ့အထိတိအာယုကာမဂုဏ်ပေါ့လေအဲ့ဒါတွေနဲ့စပြီးတော့ဆာလောင်မှု ဆွဲလန့်မှုတဏှာတွေခင်းအောင်ဆိုပြီးတော့အနည်းပြောတဲ့အတိုင်းမျက်စိစားရတဲ့အိမ်လေးတွေစောင့်ကြည့်နေရတာအထူးအားဖြင့်အပြန်အလှန်ပေါ်လေဆန့်ကျင်မဲ့အာယုန်လေးနဲ့စပြီးတော့တာယာမှုတွေမရှိရအောင်ဆိုပြီးတော့စောင့်ကြည့်ရတာပြီးတော့မြင်ရကမှကြားရကမှဆိုတော့မှတ်တော်ဒီကာမဂုဏ်လေးနဲ့ပတ်သက်ပြီးတော့တာယာမှုတွေကင်းသွားတာပဲကမိစ္ဆနာနိဝရဏတွေကင်းပြီးတော့သမာဓိတွေချူချရရတာကဉာဏ်လေးဖြစ်လာတာပဲနောက်ပိုင်းပြီးတော့တတိယအကြောင်းကတော့ ဣန္ဒြိယပြိပါကဣန္ဒြိရင်းကျက်ခြင်းဣန္ဒြိရင်းကျက်ခြင်းဆိုတာပညာဣန္ဒြိရင်းကျက်ခြင်းခေါ်ပါတယ်စင်ရင်တုံညွန်ရင်တုံပညာရင်းကျက်ခြင်းအဲ့ဒီက40နဲ့50အရွယ်ပေါ့လေအဲ့ဒါပညာသဘောတတိကပိုင်းခေါ်ပါတယ်ပညာတတကပိုင်းခေါ်ပါတယ်ငယ်ရွယ်တဲ့ပုဂ္ဂိုလ်များကတော့ကျမကြီးကလည်းကောင်းသွေးသားကလည်းပဲညီညွတ်နေတော့ကာမဂုဏ်အာယုန်လေးပေါ်မှာ စိတ်အယောက်များကြတယ်ပြီးတော့ကောင်းတဲ့စာပေပေါ့လေလိုက်စားမှုလည်းပဲတည်ပြီးတော့မရှိကြဘူးအပျော်ပန်းနဲ့ပဲပြီးကြတယ်ပြီးကြတော့သူတို့မှာပညာရင့်ကျက်တဲ့အပိုင်းမဟုတ်ဘူးအဲ40နဲ့50ကြာရောက်သွားပြီဆိုလို့ရှိရင်တော့ပညာတော်တော်လေးရင့်ကျက်အတွေ့အကြုံကြီးများလာပါတယ်ငကူကထုံထိုင်ဖြစ်ရတဲ့ပုဂ္ဂိုလ်တော်မှဒီပဲရောက်လာလို့ရှိရင်တော်တော်ဆင်းရဲတုံ့ပြန်တုံ့ပြန်နေဖြစ်တတ်တယ်လို့ဆိုပါတယ် တချို့အနောက်နိုင်ငံသိပ္ပံပညာရှင်တွေဆိုရင်ဒီရွယ်ကြမှဉာဏ်ကရင့်ကျက်ပြီးတော့ပြည့်စုံလာတာဖြစ်တော့နောက်ဘဝတကယ်လို့လူများဖြစ်ရမယ်ဆိုရင်50 40နဲ့50အရွယ်ကြားကိုလည်းဖြစ်ရပါစေလို့တော့မှသူတို့ညွှန်လင်းကြတယ်ဆိုတာဆောင်းပါးကြီးဖောက်ဖို့ပါတယ်အဲဒါဣန္ဒြိယပြိပါကဣန္ဒြိယရင့်ကျက်မှုကြောင့်ဉာဏ်ပညာဖြစ်ပုံလေးတွေပါပဲ အဲ့ဒီအရွယ်မှာလူလားမြောက်တယ်လို့ဆိုရတယ်ခုတကဘာလုံးအနှံ့ပြားပါပဲလူငယ်လူရွယ်တွေဟာကိုယ်တွင်းကဒေသတွေလှုပ်ရှားလာပြီးစိတ်တွေလှုပ်ရှားလာပြီးဆိုရင်ကာမဂုဏ်အာယုံပေါ်မှာလွတ်လပ်ပြပေးထားတာတွေပေါ့အမျိုးမျိုးဖြစ်နေဖြစ်နေတာတွေတော့ကာမဂုဏ်အာယုန်ထဲမှာနေမှုပြီးတော့သွားနေတော့ဒီလို ကိုယ်မူရာနှုတ်မူရာတွေတန့်ရှင်းပြီးတော့ယဉ်ကျေးအောင်အထူးအပြင်စိတ်နဲ့စိတ်ထားတွေမြင်မှပြီးတော့အသိဉာဏ်တွေပွားအောင်လို့လှုပ်ဖို့ရသူတို့စိတ်မကူးနိုင်ဘူးကိုယ်ကမှာပဲအချိန်ကုန်နေကြတာဒီတစ်ကဘာလုံးခြုံကြည့်ပါလေကွာကျိုးထုကျော်ရတဲ့တိုင်းကြီးတွေဆိုရင်ပူဆိုးပါလေကွာဒီကြားထဲမှာရိုးရိုးကာမဂုဏ်ရှိစိန်နဲ့အာမရလို့ခြေကြောက်ရှိတာတွေပြီးတော့ နံပါတ်4ရှိတာတွေပေါ့ဒီပတရိတို့ဘာလို့သုံးနေတာပါလောကမှာအဲ့ဒါဒီလျှောက်လို့ကြတာဒီအများကြီးရှိပါတယ်ခမအဲ့ကဘာဒီကဘာသားတော်တော်များများဟာစိတ်ကိုလွတ်ထားတဲ့အတွက်ဘဝဆုံးရှုံးတဲ့အဖြစ်ဖြစ်သွားဖို့သိပြီးတော့နှင့်နာပါတယ်သူတို့ကစိတ်ကိုလွတ်လပ်ခွင့်ပေးထားလို့ရှိရင်ကိုယ်ရောနှုတ်ကောလွတ်လပ်ခွင့်ပေးထားလို့ရှိရင် လွတ်လပ်ခွင့်ရရင်ချမ်းသာမယ်လို့ဒီလိုယုံကြည်ထားတာပေါ့ဒါတော့ခိုက်တာတော့ချမ်းသာရင်ချမ်းသာမှာပေါ့ဒါပေမဲ့လို့အဲ့ဒီချမ်းသာမှုရဲ့နောက်ဆွယ်မှာမိမိရောမိမိနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေရောအပြစ်မကင်းတာတွေဖြစ်သွားတာပဲအပြစ်မကင်းလို့ရှိရင်အဲ့ဒီဘဝဟာဘယ်တော့မှတာယာစုပြေတဲ့ဘဝမဟုတ်ဘူးဘဝဒီကုံချုပ်တဲ့အခါမှာလည်းပဲဝိနည်းစွာနဲ့ဒီကုံချုပ်ရတာပဲ။ ဒါအရင်သိလိုက်လို့ရှိရင်ကုလို့စိတ်ထားရှုပ်တိမှုမရှိလို့ဆိုတာဒီမှာသွားပြီးတော့ကောက်ကြည့်ကြပါတယ်ကိုရောနှုတ်ကောစိတ်နေအထူးအပြင်စိတ်နေစိတ်ထားရောချုပ်တီးရချုပ်တီးရဲ့ခိုက်တာမှာတော့နည်းနည်းတင်မမှုတော့ရှိရင်လည်းရှိမယ်လေဒါမှလို့တော့အလေးချင်းရသွားတဲ့အခါအဲဒီလိုချုပ်တီးခြင်းကြောင့်ကိုယ်မူရာနှုတ်မူရာအထူးအပြင် စိတ်နေစိတ်ထားလေးတွေဟာ တန့်ရှင်းလာလို့ရှိရင်ကိုယ်ဘဝကျဉ်းလာတယ်တန့်ရှင်းလာပြီးတော့ကျဉ်းလာတယ်ပို့ပြီးတော့တန်ဖိုးထားလာတယ်တန်ဖိုးထားတော့ပို့ပြီးတော့ကိုချုပ်ပြီးတော့ဘဝဟာအခြေစိုးအနေစိုးမဖြစ်ဘူးဘဝဇာတိတဲ့အခါမှာလည်းပဲရှင်းရှင်းကြည်ကြည်လေးနဲ့ဘဝဇာတိရတယ်အဲ့ဒီအခြေအနေထောက်ဆကြည့်အရေးကြီးပါတယ်ဒီကုမြောက်ကျောင်းကတော့ကိရိတာတိပါဝကိရိတာတို့ရဲ့ဝိကွာတဲ့အဖြစ်တဲ့ အဲ့ဒါကတော့အထုဘာဝနာအစွမ်းနဲ့ပေါ့ကိလေသာတွေဝေးအောင်ကာကွာအောင်ရှင်းအောင်လုပ်ရမှာပါဒီချိန်ကလည်းပဲကြသွားတာဖြစ်တော့ဒီနောက်ဆုံးအကြောင်းကိုလုပ်ငန်းရှင်နဲ့ဆက်ဆက်ပြီးတော့ပြောဖို့ရရှိနေပါသေးတယ်အချိန်ကမလုံလောက်တဲ့အတွက်ဆက်ဖန်ကြမှာပဲအဲ့ဒါလေးကျေကျေကြံ့ကြံ့လောကီဥမာလေးတွေနဲ့ဆက်ဆက်ပြီးတော့ပြောကြပါစို့ဒီနေ့ဒါပဲတော်ကြဦးစို့ပြောခဲ့တဲ့ အဲဉာဏ်ပစ္စည်းအကြောင်းအရာလေးတွေကိုဘုဒ္ဓတာအဖြစ်ကျဲ့မြဲစွာမှတ်ယူပြီးတော့လောကမှာလူရဲလူဖြစ်လာပြီဆိုရင်တက်တန်းကတူတူလေးတက်တန်းတူတူလေးကာလမှာအတိနေမှာဉာဏ်ပညာနဲ့ရှင်တန်းနေရတာအမှန်တမုံမြတ်တာပဲဆိုတာသဘောပေါက်နားလည်ပြီးတော့ဉာဏ်ပညာကြီးကြီးချင်းအကြောင်းတွေဖြည့်ဆွမ်းပြီးတော့ ဉာဏ်ကြီးရှင်ကြီးဖြစ်နိုင်ကြပါစေ။